တကယ်လုပ်ငန်းခွင်ပိုင်းပေါ့လုပ်ပေးပိုင်းကိုအထုံးမဲ့အပိုင်းကိုရောက်လာပြီဖြစ်တော့တက်တောင်တက်တာရိယာပုဂ္ဂိုလ်ရွေးချယ်ရွေးချယ်မိတဲ့ကနိုင်ဝဲတာမြပေါ့အဲကမ္မထနှလုံးသွင်းကြရအောင်အဲနိုင်ဝဲလောက်မိမိတို့စိတ်ကိုတိတ်တန်ပြီးတော့လောစင်းတို့ကပြောလဲစားကတော့တက္ကမထံပေါ့တက္ကမထံကိုနာတတိကနာပြိုယုတ်ကလတိမြင်လောက်တဲ့အထိကိုဦးဇင်းတို့သွားနေတာပေါ့အဲသွားနေတဲ့အခါကျတော့အဲရှုွက်ကလေးကိုပဲပြန်ပြီးတော့ အဲစနစ်တကျလေးဒါရှုကြရအောင်ရှုကြရအောင်ဆိုတော့ဦးဇင်းတို့ရှေ့ကတော့တက်တလုံးစီတလုံးစီကဲသူလက္ခဏာပေါ့ဒဝိတက်ကဲမာမှုသဘောကြမ်းမှုသဘောလေးမှုသဘောပြော့မှုသဘောချောမှုသဘော ပေါ့မှုသဘောပေါ့ပထဝီတက်မှာ6ခုအဲ့ဒါကအာဘောဓာတ်မှာယူစည်းမှုသဘောဖွဲ့စည်းမှုသဘောတေသောဓာတ်မှာပုံမှုသဘောအေးမှုသဘော ဘာယောဓာတ်မှာထောက်ခံမှုသဘောတွန့်ခံမှုသဘောဆိုပြီးတော့ဒီသဘောတရား12မျိုးတက်ကြီး၄ပါးကိုဒါပြောခဲ့တာပေါ့အဲ့တော့တကယ်အားထုတ်နေတဲ့အပိုင်းမှာလည်းဒုဒကကြီးတွေဒီဗမာကြီးတွေကအဲ့ဒါသဘောတရားတွေကိုမိမိတို့ခန္ဓာကိုယ်မှာအမြဲတမ်းတခါလေဉာဏ်တည်းဥသောလက်သွင်းပြီးတော့ရှုပွားသုံးသပ်နေရမှာဖြစ်တယ်ဉာဏ်တည်းဥသောလက်သွင်းပြီးတော့ရှုပွားသုံးသပ်နေရမှာဖြစ်တယ်ဒီလမ်းစဉ်ဒီဦးဇင်းတို့ရှေ့သူတော်ကောင်းကြီးတွေလည်းပဲတကယ်ကိုဒီလမ်းစဉ်အတိုင်းကြည်ညံကြုတ်ကိုအားထုတ်သွားကြလို့ဒါကျွတ်တန်းဝင်သွားတဲ့သူတော်ကောင်းတွေလည်းအများစုပါရှိတယ် ဒီမှာတော့ဦးဇင်းတို့ဓကမထန်နဲ့ပတ်သက်လို့ပေါ့ဒါရှင်ရာဥလာကတော့ဒါထင်ရှားတယ်ပေါ့ရှင်ရာဥလာကိုလည်းဟောတယ်သို့တော်ဦးဇင်းတို့ဒီမှာဟိုဒကာကြီးတွေဒကာမကြီးတွေနဲ့သိပြီးတော့ဟိုရင်းနှီးမယ်လို့မထင်ဘူးပေါ့အဲကိုရင်ပန္နိတာအကြောင်းလေးတွေဒီမှာနည်းနည်းလေးထည့်ပြီးတော့ပြောသွားခြင်းအကြောင်းကတော့ခုလိုအားထုတ်နေတဲ့အချိန်မှာမိမိတို့အတွက်အားထုတ်ရတဲ့အခါဟိုအင်အားဖြစ်တာပေါ့အားထုတ်ခြင်းတွေဒီပို့ပြီးတော့ပေါ့အကွင်ပဏိတဆိုတာဦးဇင်းတို့သာသနာတော်မှာ ဒါထင်ရှားတဲ့တာမဏေငယ်တပါးပဲခုနှစ်နှစ်သားမှာရှင်ယဟန်ပြုတယ်အဲခုနှစ်ရက်လောက်ရှင်သာမဏေဖြစ်နေနေပြီးတော့ရှင်းမြောက်နေမှာဓကမထံကိုပဲအာထုတ်လိုက်တာအဲဒါနောက်ဆုံးတော့ယဟန္တာဖြစ်သွားတယ်ရှင်းမြောက်နေမှာပဲယဟန္တာဖြစ်တယ်အဲဒီကြောင့်လေးကိုဦးဇင်းတို့ဒီမှာဓကမထံကိုအာထုတ်ပုံဆိုတာအဲ့မှာလဲသွားတွေ့ရတဲ့အခါကျတော့ဟောယနေ့တို့တကကြီးတွေတကမာကြီးတွေဒီဓကမထံကိုစနစ်တကျအာထုတ်ရင်အင်မတန်အကျိုးကျေးဇူးများတယ်ဆိုတာကိုသိစေခြင်း သို့တော့အဲဇာထဲမှာကြတော့ဦးဇင်းတို့ဒီတက္ကမထံကိုအာထုတ်တယ်ဆိုတာကိုသူကနည်းနည်းလေးပဲပြထားတယ်ဒါပေမဲ့အဲ့နည်းနည်းလေးပြခြင်းဒီပင်ဒီတက္ကမထံကိုဘယ်လိုအာထုတ်ရတယ်ဆိုတဲ့အဲ့ဒါတာရကတခုပေါ့လေဘာပြောချင်တာလို့ဆိုတော့တချို့ကတခါလေးမှာဟိုဒီတက္ကမထံကိုဒီလိုပဲအာထုတ်နေရတာလားဒါသဘောတရားဓာတ်ကြီးလေးပါသဘောတရားဆန်နှမျိုးကို အာထုတ်ပါမှာတက္ကမထံကိုအောင်မြင်တာလားဒီလိုလေးပြောကြတော့အဲဒီမှာ ကိုရင်ပန်လိဒအကြောင်းလေးကိုကြည့်လိုက်တဲ့အခါကျလည်းဒီအထုံမှု ရှုွက်ကလေးတွေကအကျုံးဝင်နေတော့ဒါလေးကိုဦးဇင်းတို့ပြောခြင်းအဲ့တော့ဓကမဏကိုအထုတ်တော့မယ်ဆိုရင်တော့ခုဦးဇင်းတို့ပြောခဲ့တဲ့အတိုင်းပေါ့ဒီဓာတ်သဘောတရားအဲဓာတ်ကြီး၄ပါးရဲ့သဘောတရား12မျိုးကတော့စရတာပဲဒါကိုတော့လွတ်လို့မရအဲလွတ်အဲ့ဒါကိုမလွတ်ဘဲနဲ့မိမိတို့ကဓာတ်ကြီး၄ပါးရဲ့သဘောတရား12မျိုးကိုမိမိတို့ခန္ဓာမှာဉာဏ်တည်းဟူသောလက်သွင်းပြီးတော့ရှုရအဲ့တော့ဓကမဏဆိုတာကကိုယ်ခန္ဓာကိုယ်အစ္စဒကိုစပြီးရှုရတာ ကိုယ်ခန္ဓာကိုယ်ထဲမှာရှိနေတဲ့တကယ်အရှိတရားဖြစ်တဲ့ပထဝီဓာတ်ပထဝီဓာတ်ကမာမှုသဘောကြမ်းမှုသဘော လေးမှုသဘောအပြော့မှုသဘောချောမှုသဘောပေါ့မှုသဘောဒီဓာတ်တွေကိုမိမိတို့ကရှိကတလုံးစီတလုံးစီရှုတတ်ခဲ့ရင်အခုအမိမိတို့ခန္ဓာကိုယ်မှာအဲ့လိုဉာဏ်တိဟူသောလက်ကလေးသွင်းပြီးရှုရတယ်အဲဒီရှုခွက်ကိုခုနကိုရင်ပဏိတကခုနရှေ့ရမြောက်ပေါ့သာသနာပေါင်းကိုဝင်လာတာရှေ့ရမြောက်နေရောက်လာတဲ့အခါဒီရှုခွက်ကိုရှုသို့တော့ဘလို့ရှုခွက်ကိုရှုလုံးဆိုတဲ့အခါကျတော့ သောတထာကတ္တဝအတ္တနောကရေဇကာယိညာဏံဩတာရတဝအတ္တဘောင်သမ္မတန်တော်နိတိတတိတာမဏေရတ္တစိတ်တံဧကကံ ဟောတိဆိုတဲ့ဇာလေးကဓကမတံအာထုတ်သွားတယ်ဆိုတဲ့တာရကတစ်ခုပဲအဲ့တော့ကုလိုဘောဒုတကကြီးဒကမကြီးတရားကမတံအာထုတ်တော်မယ်ဆိုအရိယာပုဂ္ဂလိတက်တောင့်တတအရိယာပုဂ္ဂလိရွေးပြီးပြီဆိုရင်အဲ့ကရဇကာယညာဏဩတာရတဝမိမိတို့ဟဲ့ဒီကရဇကာယကြီးဟဲ့ခန္ဓာကိုယ်ကြီးကို ဒါဉာဏ်တိဥသောလက်သွင်းရတယ်အဲ့တော့မိမိတို့ရဲ့ဟဲ့ဒီခန္ဓာကိုယ်ကြီးထဲမှာဉာဏ်တိဥသောလက်သွင်းပြီးပထဝီတက်ကမာမှုသဘောအဲ့တကားတဲ့အသားကြအကြောကြအရေးကြကိုဉာဏ်တိဥသောလက်သွင်းပြီးတော့ရှုပါသုံးတတ်ရတယ်အဲ့လိုဒါသဘောတရား12မျိုးလုံးကိုတစ်မျိုးစီတစ်မျိုးစီတစ်မျိုးစီမိမိတို့ခန္ဓာကိုယ်မှာဉာဏ်တိဥသောလက်သွင်းပြီးတော့ရှုပါသုံးတတ်အဲ့လိုရှုပါသုံးတတ်ရင်အဲ့ကိုယ်ပဏိတာကဘာဖြစ်သွားလုံးဆိုတော့ တာမဏိရတ္တစိတ်တံဧကကံဟောတိအဲ့ဓာတိလေးပါးကသဘောတရားဇဏမျိုးကိုခန္ဓာကိုယ်မှာစွစွဆက်ဆက်နဲ့ရှုလိုက်တာစိတ်ကလေးကတည်ကြီးသွားတယ်အဲ့တည်ကြီးသွားတဲ့အခါမှာအဲ့တည်ကြီးသွားပြီတမာရီလေးဖြစ်သွားတာပေါ့တမာရီလေးဖြစ်သွားတဲ့အခါဘာပြောတော့အတ္တဘောင်တမန်တိတ်တော်ဟာဒီနိဖလာနိပပုဏ္ဏနိအဲ့ဒါအဲ့ခန္ဓာကိုယ်မှာခုနတည်ကြီးသွားတဲ့အခါရုပ်တည်နံတွေကို မြင်ပြီးမြင်တဲ့အခါမှာတိလက္ခဏာလက္ခဏာသုံးပါတင်ပြီးတော့ရှုပါသုံးတတ်တာအဲ့ဒါသုံးမဲ့သုံးဖို့စိုက်သွားတယ်အနာဂံဖြစ်တယ်ပေါ့ နောက်တော့မှဆက်ပြီးတော့အာထုတ်တော့ရဟန္တာဖြစ်တာပေါ့ထိုနေ့မှာအဲပြောချင်တာကဒီမှာပါလဲဆိုရှင်းကသူတော်ကောင်းတွေလည်းပဲဒီဓကမထံကိုစခဲ့ကြတယ်အဲ့တော့ခုတို့တက္ကကြီးတွေတက္ကမကြီးတွေဒီဓကမထံကိုစခွင့်ရပြီရပြီဖြစ်တဲ့အတွက်ကြောင့်ကဲစရှုပြီရှုပြီဆိုတော့ရှင်းကမိမိတို့ရှုခဲ့ဘူးတွေထင်ရှားတဲ့ဒီသဘောပေါ့။မှဆိုကြပါစို့မာမှုကိုစရှုတဲ့သူတော်ကောင်းဖြစ်မာမှုထင်ရှားတဲ့နေရာလေးကိုကိုယ်ခန္ဓာကိုယ်မှာကိုယ်စိုက်ရှု။ တင်ရှားမာမှုတင်ရှားတဲ့နေရာလေးကဆိုကြပါစို့သွားနှစ်ခုစီလိုသွားနေရာလေးကတင်ရှားတယ်ဆိုအဲ့တင်ရှားတဲ့နေရာလေးကစပြီးမာမှုသဘောမာမှုသဘောမာမှုသဘောတောင်းလျှောက်မိမိခန္ဓာကိုယ်မှာစူးစူးဆိုင်ဆိုင်နဲ့ရှုရဉာဏ်တည်းယူတော့လက်သွင်းပြီးရှုတယ်ဆိုအဲ့ခန္ဓာကိုယ်မှာမလွတ်တမ်းမာမှုသဘောလေးတင်ရှားတဲ့နေရာကစပြီးမာမှုသဘောမာမှုသဘောတလို့ရှုရရှုပြီးဆိုတဲ့အခါတပြေးပြေးခြေဟိုးဥကောင်းဆံပြားကနေပြီးခြေပြားတိုင်အောင်မာမှုတင်ရှားပြီးတင်ရှားပြီဆိုရင် နောက်တစ်ခုပြောင်း ကျမ်းမှုသဘောလေးကိုရှုအကျမ်းမှုသဘောလေးရဲ့ထို့တူပဲကျမ်းမှုထင်ရှားတဲ့နေရာရှားထိတ်ကလေးကိုသွားနဲ့ချစ်ကြည့်တဲ့အခါကျမ်းနေမယ်ကျမ်းမှုတင်ကြတဲ့နေရာလေးကစပြီးကျမ်းမှုသဘောလေးကိုဟိုးဥကောင်းဆံပြားကနေခြေပြတိုင်အောင်ဖြည်းဖြည်းချင်းတခါလေးရှုသွားရတယ်ရှုသွားလို့ကျမ်းမှုလေးတင်ကြပြီဆိုရင်လေးမှုသဘောလေးရှုလေးမှုသဘောလေးကုလို့ထိုင်းနေတဲ့အခါတခါကြီးရေကမိုက်လေးရေပုံရတော့အဲ့တင်မနေရာလေးကိုလှမ်းအာရုံကြည့်ရင်ကိုပဲလေးနေတာလေးတင်ကြတတ်ပါတယ် င်ကြရင်လည်းထင်ကြတဲ့နေရာလေးကဇာပြီးဒါအိုးတကူလုံးပေါ့ခန္ဓာကုန်ခြေသွန်းကောင်းဆုံးအကြိရလို့မလို့တင်မနေရာလေးကမထင်ကြရင်တော့ကိုယ့်ကကုနာလက်တစ်ဖက်ကိုပေါင်ပေါင်လေးပြီးပြီးတင်တိုင်းအဲ့နေရာလေးမှာနည်းနည်းလေးအားဆိုင်ပြီးဖြည့်ကြည့်လိုက်ရင်လေးမှုသဘောလေးထင်ရှားတင်ကြတဲ့နေရာလေးကဇာပြီးခန္ဓာကိုယ်မှာစူးစူးဆိုက်ဆိုက်နေတဲ့အဲ့လေးမှုသဘောလေးမှုသဘောတောက်လျှောက်ကလေးပွားများနေလေးမှုသဘောတွေကလောလောကူကူနဲ့ခန္ဓာကိုယ်တစ်ခုလုံးပြန့်နှံ့ပြီးခြေသွန်းကောင်းဆုံးထင်ရှားလာလိမ့်အဲ့လိုထင်ရှားလာလို့ရှိရင်နောက်တစ်ခုပြောင်းပြီးတော့ရှု ပျော့မှုသဘောအပျော့မှုသဘောလည်းပဲမိမိခန္ဓာကိုယ်ဘယ်နေရာကထင်ရှားတင်ရှားအကယ်၍ခုလိုပေါ်တကကြီးတွေတကမကြီးတွေအဲကုသိုလ်စဉ်တို့၄၅၆ပတ်လောက်ရှိပြီဒီဓကမထံကိုသင်လာလို့တကကြီးတွေတကမကြီးနေ့တင်နေအများအားတဲ့အချိန်တွေမှာရှုထားတဲ့သူတော်ကောင်းဖြစ်ခဲ့ရင်တော့လောလောကူကူနဲ့ပြုတ်မှုသဘောလေးကခန္ဓာကိုယ်မှာဗဏ္ဍာဖြစ်ပြီးစိုက်ကြည့်လိုက်လို့ရှိရင်ပြုတ်မှုသဘောလေးနဲ့တင်ရှားတတ်တယ်။အဲလိုတင်ရှားတဲ့သူတော်ကောင်းဖြစ်ရင်တော့အဲဒီပြုတ်မှုသဘောလေးကိုပဲခြေသုံးကောင်းဆုံးပြီးပြီးဉာဏ်တိဥသော ဒီခါလေးလက်ကလေးကိုခန္ဓာကိုယ်လေးကိုသွင်းမြင်သားကြကြောကြအရေးကြမှာပြုံးမှုသဘောပြုံးမှုသဘောနဲ့ရှုနေတပြေးပြေးနဲ့ခန္ဓာကိုယ်ခြေဆုံးကောင်းဆုံးအဲ့ဒါပြုံးမှုသဘောလေးထင်ရှားလာအကယ်၍လွယ်လွယ်နဲ့မတင်ကြတဲ့သူတော်ကောင်းတော့စရှုတုံးအောင်လိုပဲဥမာအတွင်းနှုတ်ခမ်းသားလေးကိုရှာလေးနဲ့ထိုးကြည့်အဲ့လိုရှာလေးနဲ့ထိုးကြည့်လိုက်လို့ရှင်ပြုံးမှုသဘောလေးထင်ရှားလိမ့်မယ်အတင်ရှားနေတင်ရှားတဲ့နေရာလေးကစားပြီးပြုံးမှုသဘောလေးကိုစူးစူးဆက်ဆက်နဲ့ရှုလိုက်ခန္ဓာကိုယ်တစ်ခုလုံးပြုံးမှုလေးထင်ရှားလာလိမ့်မယ် ပြောမှုတင်ကြတဲ့ပုဂ္ဂိုလ်ကနောက်တစ်ခုပြောင်းပြီးတော့ချောမှုသဘောလေးရှုကြည့်ချောမှုသဘောလေးပဲထို့တူပဲပွားများပြီးသားပုဂ္ဂိုလ်ရှိကပွားများထားတဲ့အဋ္ဌာရှိရင်တော့ခန္ဓာကိုယ်မှာလောလောကူကူနဲ့ပွားမှုသဘောလေးကထင်ရှားတတ်တယ်အဲခန္ဓာကိုယ်မှာလန့်ကြည့်တဲ့လူပြောမှုသဘောလေးထင်ရှားရင်ထင်ရှားတဲ့နေရာလေးကစပြီးပြောမှုသဘောလေးကိုခန္ဓာကိုယ်ခြေဆုံးကောင်းဆုံးပေါအောင်ရှုရတယ်လောလောနဲ့မတင်ရှားတဲ့သူတော်ကောင်းဖြစ်ရင်တော့မိမိနှုတ်ကလေးကိုသလိုလေးဆိုရှာလေးနဲ့ပို့ကြည့်နေချောနေတတ်တယ်အဲချောနေရင်လည်းချောမှုတင်ရတဲ့နေရာလေးကစပြီးခန္ဓာကိုယ်ခြေဆုံးကောင်းဆုံးချောမှုသဘောလေးကိုရှု ပြီးတော့ပေါ်မှုသဘောလေးပေါ်မှုသဘောလည်းထို့သူပဲပေါ်မှုသဘောကိုရှုတင်တဲ့သူတော်ကောင်းအားရှေ့ကရှုခဲ့ဘူးရင်တော့လောလကုနဲ့ခန္ဓာကိုယ်တနေရာမှာထင်ရှားတဲ့တနေရာလောက်ကိုအောင်ယူလို့ပေါ်မှုသဘောကထင်ရှားရင်အဲ့ဒါပေါ်မှုလေးကိုစူးစက်တိုက်ရှုရင်ခန္ဓာကိုယ်ရှင်းဆုံးကောင်းဆုံးထင်ရှားလာတတ်တယ်။မထင်ရှားရင်တော့မိမိရဲ့လက်ကလေးတစ်ဖက်ကိုမိဘမိမိဖြည်းဖြည်းလေးမြောက်ကြည့်မြောက်ကြည့်အဲ့မှာပုံမှုသဘောလေးထင်ရှားလိုက်။ထင်ရှားတဲ့နေရာလေးကစားပုံမှုသဘောကိုထိုးတူပဲစူးစူးစက်တိုက်ပြီးမိမိခန္ဓာကိုယ်မှာစိုက်ရှုလိုက်လို့ကြည့်ရင် အဲပုံမှုသဘောလေးကလောလောကူနဲ့ခန္ဓာကိုယ်တစ်ကိုယ်လုံးပြန်ပြီးခြေဆုံးကောင်းဆုံးမှာပုံမှုသဘောလေးထင်ရှားတယ်။အထင်ရှားနေပြီဆိုရင်နောက်တစ်ခုပြောင်းပြီးယုံစည်မှုသဘောယုံစည်မှုသဘောလည်းပဲလောလောကူကူနဲ့မိမိမှာယုံစည်မှုထင်ရှားတဲ့နေရာလေးကိုရှိထားရင်လောကူနဲ့နှံ့အောင်ယူလိုက်လို့ရှိခန္ဓာကိုယ်တစ်ကိုယ်လုံးကိုဒါယုံစည်မှုသဘောလေးကထင်ရှားသွားတတ်တယ်။မထင်ရှားရင်တော့ခန္ဓာခန္ဓာနဲ့ကဥမာသတွေးတွေယုံစည်နေတာမျိုးလေးကိုအာရုံယူကြည့်ပေါ့။အောင်ကြီးတို့တင်ကြနေအဲ့နေရာလေးမှာစပြီးယုံစည်မှုသဘောလေးကိုတက္ကလည်းတက္ကတက္က တခါလေဆင်ရင်ပွားများနေလိုက်လို့ရှိရင်ယိုစိမှုကထင်ရှားလာလာနောက်ဆုံးမှာခန္ဓာကိုယ်တစ်ခုလုံးခြေဆုံးကောင်းဆုံးထင်ရှားလာလေ။ဒါကြောင့်ဖွဲ့စည်းမှုကိုပြောင်းပြီးလို့ရှိ။ဖွဲ့စည်းမှုကိုလည်းပဲလိုလိုကူကူနဲ့ဖွဲ့စည်းမှုကိုအောင်ယူလိုက်တာနဲ့တချို့ချို့သူတော်ကောင်းတွေမှာထင်ရှားတတ်တဲ့ခန္ဓာကိုယ်ထဲမှာထင်ရှားရင်တော့အဲထင်ရှားတဲ့နေရာလေးကစပြီးဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောလို့တက္ကတက္ကပေါင်းရတယ်လိုလိုကူကူနဲ့ခြေဆုံးကောင်းဆုံးထင်ရှားသွားတတ်တယ်။အဲတိတ်ပြီးတော့ဖွဲ့စည်းမှုမတင်ရတဲ့သူတော်ကောင်းဖြစ်ရင်တော့ မိမိရဲ့ခန္ဓာကိုယ်လက်တစ်ဖက်ကိုအခြားလက်တစ်ဖက်လေးနဲ့ဖြည်းဖြည်းလေးခတ်တင်းတင်းလေးဖြစ်ကြည့်လာဖြစ်ကြည့်ရင်အဲ့မှာဖွဲ့စည်းနေတဲ့သဘောလေးကျိုးလေးနဲ့စီးထားတော့အေးကလေးသွားပြီးတင်ရှားတင်ရှားတဲ့နေရာလေးကစာပြီးဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောထောက်ထောက်ချောက်ထောက်ချောက်ပွားများလိုက်လို့ရှိရင်ဓက်ကဓက်ကပွားများလိုက်လို့ရှိရင်ဖွဲ့စည်းမှုတွေကလောလောကူကူနဲ့တင်ရှားလာတာခန္ဓာကိုယ်ဒီလိုလုံးပြန့်နှံ့ပြီးတော့ခြေစုံကောင်းဆုံးတင်ရှားလာလိမ့်မယ်တင်ရှားလာရင်ပုံမှုသဘောကိုပြောင်းရှုပုံမှုသဘောလည်းတို့တူပဲပုံမှုကိုအောင်ယူလိုက်တာနဲ့တချို့သူတော်ကောင်းတွေမှာခန္ဓာကိုယ်မှာပုံမှုတွေကတင်ရှားလာတယ် ဟိုမှာဒုသဖြင့်ခြေထောက်နှစ်ဖက်ထပ်ထားတယ်လက်နှစ်ဖက်ထပ်ထားတယ်အဲ့နေရာလေးတွေမှာလည်းထင်ရှားလာတယ်ထင်ရှားတဲ့နေရာလေးကစပြီးဘုံမှုသဘောကိုတက်ကတက်ကပေါင်းများထုတ်လိုက်လို့ရှိရင်ပေါင်းများဆင်ခြင်လိုက်ရင်လည်းခန္ဓာကိုယ်ခြေစိုးကောင်းလို့လိုလည်းခုခုနဲ့ထင်ရှားလာတတ်တယ်အဲ့လိုပူမှုသဘောထင်ကြတဲ့သူတော်ကောင်းတယောက်ကနောက်တစ်ခုအေးမှုသဘောကိုပြောင်းချူအေးမှုသဘောကလည်းပဲအေးမှုကိုအောင်ယူလိုက်တာနဲ့ရှေ့ကရှုဘူးတဲ့သူတော်ကောင်းဖြစ်ရင်လောလောကူနဲ့အေးမှုကခန္ဓာကိုယ်တဏှာမှာထင်ရှားလာတတ်တယ်။ထင်ရှားရင်ထင်ရှားတဲ့နေရာလေးကသာပြီးခြေဆုံးကောင်းဆုံးရှုမထင်ရှားခဲ့ရင်တော့ဦးဇင်းတို့ အခုလိုပေါ့အေးတဲ့ကာလဒီအပြားလေးတို့ကိုအာရုံယူတိုင်းအဲ့နေရာလေးတွေကအေးနေတတ်တယ်။အဲ့အေးမှုထင်ရှားတဲ့နေရာလေးကအေးမှုကိုထက်ကထက်ကပွားများနေတဲ့ခြေသွုံးကောင်းဆုံးထင်ရှားတတ်တယ်။သို့မဟုတ်လို့ရှိတဲ့ဝင်နေတက်ရှူသွင်းတဲ့ကောင်ဝင်နေလေးကနာသီဝါကိုသွားသွားတည်တာအေးတတ်တယ်။အေးနေရာလေးကိုသွားထင်ရှားရင်အဲ့နေရာလေးကစပြီးအေးမှုကိုထက်ကထက်ကပွားများပွားများစင်ကျင်လိုက်လို့ချင်းခန္ဓာကိုယ်ခြေသွုံးကောင်းဆုံးလိုလိုကူကူနဲ့ထင်ရှားသွားပါလိမ့်မယ်။အဲ့လိုရပြီဆိုလို့ရှိရင် နောက်တစ်ခုတွန်းကံမှုသဘောတွန်းကံမှုသဘောကလည်းမိမိတို့ဟဲ့ဒီခန္ဓာကိုယ်လေးကိုအာရုံပြုတာတွန်းကံမှုကိုစိုက်ပြီးရှုလိုက်မယ်ဆိုတော့လောလောကူကူနဲ့ခန္ဓာကိုယ်မှာတွန်းကံမှုတွေထင်ရှားနေတတ်တယ်အဲ့လိုထင်ရှားရင်တော့ဒါဆက်လက်ပြီးတော့ခန္ဓာကိုယ်ခြေသုံးကောင်းဆုံးထင်ရှားသည့်တိုင်အောင်တွန်းကံမှုသဘောကိုရှုပေါ့အကယ်၍မထင်ရှားဘူးဆိုရင်တော့ဦးဇင်းတို့ဥကောင်းအလေလောက်ကိုအာရုံပြုပြီးအသက်ကိုခပ်ပြင်းပြင်းလေးရှုရှုသွင်းလို့ရှိနေဝါယောဓာတ်ကတွန်းနေတဲ့သဘောကိုတော့တော့ပြီးတွေ့တယ် အတော့မို့လဲ1 byte ကိုအောင်ယူတတ်တဲ့ပုံကိုဖြစ်နေ1 byte ကိုအောင်ယူပြီးအတက်ကိုဒါမှန်မှန်လေးရှူရှူသွင်းနေလို့ချင်း1 byte ကလေးကလည်းကလည်းဒီဝင်လေခဲ့တွုံးမှုသဘော1 byte မှာသွားထင်ရှားတတ်ထင်ရှားရင်အဲဒီတွုံးမှုသဘောလေးကိုအောင်ယူပြီးတော့တွုံးမှုသဘောကိုထင်ရှားတဲ့နေရာမှာစပြီးတောက်ချောက်ပွားများလိုက်ခန္ဓာကိုယ်ခြေဆုံးကောင်းဆုံးတွုံးမှုသဘောထင်ရှားလာလိမ့်မယ်အဲထင်ရှားလာလို့ချင်းထောက်ခံမှုသဘောတွန်းကန်မှုပြီးတော့ထောက်ကန်မှုသဘောထောက်ကန်မှုသဘောကတော့မိမိတို့ခန္ဓာကိုယ်ဟိုးအောက်ကိုပြိုကျမသွားအောင်ဟွာရောက်တဲ့ကလေးကထောက်ထားတာပဲ အဲထောက်ထားတဲ့သဘောလေးကိုအောင်ယူနေလွယ်လွယ်ကူကူနဲ့ထင်ရှားတတ်ပါတယ်မတရားတဲ့သူတော်ကောင်းဖြစ်တော့ခန္ဓာကိုယ်လေးကိုပေးတစ်ပတ်တစ်ပတ်ကိုယဉ်ကြည်ယဉ်ကြည်လို့ရှိရင်ခန္ဓာကိုယ်လေးပြိုလဲမတော့ထောက်ထားတဲ့သဘောလေးသွားတွေ့တွေ့ရင်အဲဒီထောက်ထားတဲ့သဘောလေးကိုစပြီးရှုပြီးတော့ထောက်ခံမှုသဘောထောက်ခံမှုသဘောရှုရလို့ရှိရင်ခန္ဓာကိုယ်ခြေသုံးကောင်းလို့လွယ်လွယ်ကူနဲ့ထင်ရှားလာထင်ရှားလာရင်တော့အဲဒီသဘောတရားစဉ်မျိုးကိုမာကျန်လေးပြောချောပေါ်ယူစည်းဖွဲ့စည်းပူဝေးထောက်တုံးကိုပြေးပြေးချင်းကိုကရှုရတယ်တလုံးစီတလုံးခန္ဓာကိုယ်ခြေသုံးကောင်းဆုံးထင်ရှားမှနောက်တလုံးနောက်တလုံးထင်ရှားမှနောက်တလုံးဒီလိုမျိုးတွေပြေးပြေးချင်းရှုလိုက်တာ 1မိနစ်မှာ2ခေါက်လောက်3ခေါက်လောက်ရအောင်ကျူးသွားရတယ်1မိနစ်မှာ2ခေါက်လောက်3ခေါက်လောက်ရအောင်ကျူးသွားလိုက်လို့ရှိရင်တပြေးပြေးနဲ့ကျူးသွားပါအများကြီးတခါတည်းညံကထက်လာတော့တွက်လာတာပေါ့တွက်လာပြီ2ခေါက်လောက်3ခေါက်လောက်ထိုင်နေထိုင်နေရပြီ1မိနစ်အတွင်းမှာ3ခေါက်လောက်3ခေါက်လောက်ရတယ်ဆိုအဲကြတော့မှပြောင်းပြီးတော့ဓာတ်ကြီး၄ပါးပဲရှုခြင်းနဲ့ကိုယ်လောက်ကနေဖြူပြီးတော့ပထဝီဓာတ်အာဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်ဓာတ်ကြီး၄ပါးကိုဖြည်းဖြည်းချင်းလေးဆင်ခြင်တော့ခဏကို ဆင်ញင်းသွားလို့ရှိရင်တပြေးပြေးနဲ့ဆင်ញင်းမှုအားကောင်းလာရင်တမာတိဖြစ်လာမယ်တမာတိဖြစ်လာလို့ရှိရင်ခန္ဓာကိုယ်ကြီးပျောက်ပြီးခြေလက်ကောင်းကားတွေပျောက်ပြီးရေကတုံးဆန်တုံးမှန်တုံးလို့လည်းတချို့ချို့သူတော်ကောင်းတွေမှာသွားပြီးတော့တွေးတတ်တယ်လို့တချို့တချို့သူတော်ကောင်းတွေမှာတိတ်ကပါရမီပိုင်းအဲဓာကြီးလေးပါးကိုခန္ဓာကိုယ်မှာဖြူးရှုနေတော့မှာပဲယုတ်ကလအမုံလေးတွေသွားပြီးတော့တွေးတတ်တဲ့သူတော်ကောင်းမျိုးလေးရှိတတ်တယ်အဲလောက်ဒီမြင်ပြီးဆိုရင်တော့ဒါစပြီးတော့တဏှတိကနာကိုချိုးနိုင်ပြီ အဲ့တော့ဦးဇင်းတို့တရားဘာဝနာကိုတကယ်အားထုတ်တော့မယ်ဆိုရင်တော့အဲ့လိုအစဉ်တိုင်းတော့အားထုတ်ရတယ်ကျော်ပြီးတော့တကလည်းယုတ်ကလကိုမမြင်သေးတဲ့ပုဂ္ဂိုလ်ကယုတ်ကလကိုတက်ခွဲခြင်းလို့မရသလိုယုတ်ကလကိုဓမ္မခွဲတတ်သေးတဲ့ပုဂ္ဂိုလ်ကလည်းယုတ်ကလတစ်ခုတစ်ခုတွင်မှရှိတဲ့ဒီသမုဟကနာပြူအောင်ယုတ်သဘောတရားတွေကိုလိုက်ဆင်ခြင်မှုဆိုတာလေဒါခက်ခဲတဲ့သဘောရှိတယ်။ဒါကြောင့်မို့လို့ကြိုးစားပြီးတော့တက္ကမတန်ကိုပွားများအားထုတ်လိုက်ကြအောင်ဆို အဲမိတို့ရဲ့စိတ်လေးကိုကမ္မဋ္ဌာန်းအာရုံနဲ့မြဲမြတ်ထားပြီးတော့ကြိုးစားရင်ဒီနေတော့နာယဝတ္တာမြတ်အပြည့်ဖြစ်တဲ့ကြောင့်ဒီမှာလည်းနားကြအောင်ဆိုမိမိတို့ကတဏှာကြီးတော့ဒါတိတ်တန်တဲ့အတိုင်းသံပေါ်များထုတ်နိုင်ပြီမိမိတို့တို့ပါဠိကောင်းတွေစုဆောင်းနိုင်ပြီရှိကံပြောခဲ့တယ်လို့ကိုယ်ရင်ဗန္နိတာတို့ကဲ့သို့ တက္ကမထံကိုမိတို့အခြေစပြီးတော့ကြိုးပါအထုတ်နိုင်ပြီနောက်နေ့နောက်နေ့ဒီမှာလေကြိုးစားအထုတ်နိုင်အောင်အချိန်ယူပြီးတော့ကြိုးစားအထုတ်ကြရင်ဖြင့်ဒီနေ့ဒီမှာပဲနားကြအောင်ဆို